ခုဒီနေ့ကသတိရရှိဖြစ်ရင်ယုံနာယုံနာနဲ့ကြောက်ကျွတ်ခြင်းရစ်တဲ့ကိုကြောက်ကျွတ်တဲ့ယုံနာတရားတွေကိုဟာမမြင်စေဘောပဲခေါ်ရရှိရဆုံးဒီဘုဟာပရိယာရှိရင်လည်းတူရရတယ် ဉာဏ်ရည်ကျင့်စီရည်ကျင့်ရတယ်ပြောတော့တာဘုရားမြတ်စွာရဲ့တရားတော်နဲ့လည်းပဲညီရရမယ်ပေါ့လေ။ဒါဒီနဲ့လွယ်ချက်တိတိုက်ဆိုင်ကြည့်တဲ့အခါမှာအကုန်လုံးကြိုက်ရရမယ်။အဲဒီယုံနာအိစ္ဆဒုက္ခအနတ္တအတိဟာခိုင်လဲခိုင်နေရမယ်။ အဲ့ဒီခံရပုံကိုသူရမတ္ထဝတ္ထုနဲ့သင်ရှားသိနိုင်ပါတယ်လို့ပြောပြီးတော့ဒီတဏှာကြည့်ရတဲ့တရားသိနေရပါတယ်ဒီနေ့ဘုရားဆက်သွားတဲ့တရားအချက်ကလေးရနေပြီးတော့ဒီသူရမတ္ထဝတ္ထုတင်ပြရှင်းနေပါလားသာသနာသုရအမ္ပဋ္ဌာ အဘဒဆိုတာသူရဲ့မျိုးအနွယ်ဇာတ်နဲ့ပြောရတယ်သူရဆိုတာတော့ရဲရဲဒီပေါ့အဘဒတွေကအဘဒအနွယ်တွေကရဲရဲဒီလို့ပြောတယ်ပြောမှာပါပဲကုရဲရဲလို့ပြောရင်လည်းပြောပါတယ်ပါဘုရားမြတ်စွာဘုရားလက်ထက်တော်ကာလတော့ သာဝတိမြို့မှာကသုဓမ္မတဆိုရဲ့လူတယောက်ရှိတယ်သူကဘုရားသာသနာတော်မှာအပြင်ပတိတိတွေကိုကိုယ်ဝယ်နေပါတယ်တိတိဆိုတာရှားယူဝါဒရှိတဲ့ပုဂ္ဂိုလ်တွေပါကိုယ်ခေတ်ကဘာသာရေးဆရာတွေလို့ဆိုဆောင်နေပါတယ်ဒီဝါဒတစ်ပါးရှိတဲ့ပုဂ္ဂိုလ်တွေပါ ဒီတော့အဲ့ဒီအဖွဲ့ကြီးကိုလည်းပဲသူကအလုပ်ကျင်းဖြစ်နေပါတယ်ဥပထာကလို့ဆိုရတယ်ဒီလိုကြည့်ကြည့်တယ်ဆိုတာကျိုးရရကြည့်ကြည့်တဲ့ပံပိုးပြီးတော့ကုညီနေတယ်လို့ဆိုရတယ်ဒီတော့တိရိသောခါမှာမြတ်စွာဘုရားကသူရပတ္တ တရားသူတရားပြရမယ်အရေးကိုပေါ့လေဒီလိုတဲ့အတွက်ဒီလိုကတအိမ်ကိုစုံငံကြွနေအိမ်ရဲ့တကားဝါပါရတော်မူပါလေဒီဓမ္မထာကမြတ်စွာဘုရားကိုမကြည်ညိုတော်လည်းပဲအလွန်ရှင်းရှားကျော်စောနေတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များ ဖြစ်တော်မူတာကိုဒါလည်းသိရပါတယ်။ခုခေတ်ကဘုရားမြတ်စွာဟာစာအဖြစ်ဒီမတဲ့တဲကပါနေတော့သံဃာလူတွေဇန်နည်းရဲ့ပုဂ္ဂိုလ်တွေထံသွားလို့ရှိရင်အယုတ်သိပြရမယ်ဆိုတဲ့အပြင်လာလည်းရှိဖို့ပေါ်ရတယ်။ဒီမြတ်တဲ့ပုဂ္ဂိုလ်ဖြစ်တာလည်းကြောင်းသာအရှင်လည်းမြင်တယ်မြင်တယ်လည်းကြောင်းပါလေ။ သူကမလွဲမဆန်လာတဲ့အနေနဲ့မြတ်စွာဘုရားကိုပြင်ပြီးတော့သုံးသပ်ပြပါတယ်။သုံးဖုံးပေးပြီးတဲ့အခါမှာဘုရားမြတ်စွာကအနိမောရဏတရားအနေနဲ့ပါသူနဲ့သိလျော်တဲ့တရားကိုဟောတော်မူပါတယ်။သက်သာဘုရားကသဗ္ဗိတဉာဏ်ပိုက်ရှင်ဖြစ်တော် ဒီဒီကိနဲ့တရားတွေကိုလုံးဝအုပ်စုကိနဲ့ဝေခြင်းပေါ်သေးတဲ့တရားကိုလည်းပဲပြည်တော်မူခြင်းတရားနာတဲ့ပုဂ္ဂိုလ်ရဲ့ဣန္ဒြေနုရနဲ့စိတ်နဲ့သိထားတယ်လည်းပဲပြည်တော်မူခြင်းသံပတ်ထားရဲ့စိတ်နဲ့သိထားကိုသင်ရင်ပြီးတော့သိထားတော့ဒီနဲ့စိတ်တန်နဲ့တရားသင်ရတယ် စိတ်ဓာတ်နဲ့တရားဖြစ်နေတယ်ဆိုတာလည်းသိကြရမှန်ရအကုန်လုံးသိထားလို့ရတယ်။တပည့်တော်ရအစွမ်းသုံးပါးလည်းပါတယ်။အဲဒါသူနဲ့သိရတဲ့တရားခေါ်တော်မူပါလေ။စာရဲခါတော့မတရားဟောတယ်ဆိုတာတော့တိတိကျကျတော့ပြမထားပါဘူး။ဒီတော့တရားနာပါလေ။တရားနာရင်က ဒေသနာနုတာယနာဉာဏပိတိတော်ဆိုတော့သစ္စာပြဟောတဲ့တရားကလည်းပဲတက်ကြလေတက်ကြလေသဘောပေါက်အောင်ဟောတာသလုံးစုဆိုတော့ဒီကလုံးရဲ့နောက်မှာအတိတ်ကလည်းပဲပါသွားတော့လုပ်ငန်းစဉ်ကလည်းပဲပါသွားတော့အဲဒီဆိုပြရှင်းကြတဲ့တရားရဲ့နောက်ကပေါ်ဒီအသိဉာဏ်နဲ့လိုက်ပြီးတော့ ဖြစ်နေမှသိထားတော့လက်တွေ့ဖြစ်လာတာကဉာဏ်သာသိပြည့်တော်ဆိုတာသိဉာဏ်နဲ့ခြေလွတ်တာခြေလွတ်ပြီးတော့ကိုယ်ရဲ့စိတ်ကလေးတော့ပေါ့လေပေါ်ရအာယုန်ပေါ်တဲ့အခါရှိမှတဲ့သဘောပါပဲတရားနာနေရင်ပေါ့လေတရားနှလုံးသွင်းတာဘာမှအမထုတ်ခိုင်းလဲမဟုတ်ပါဘူးတရားနှလုံးသွင်းတာ အဲလိုတရားနှလုံးသွင်းတဲ့အတွက်ဒီသနာရဲ့အဆုံးအမတွေဒီကမ္ဘာတာဟာတတ်တာပါဖြစ်သွားပါလို့ဆိုရတယ်။မြတ်စွာဘုရားလည်းပဲဒီကမ္ဘာတာတတ်တာပါဖြစ်ပြီးကျောင်းတော်တို့ပြန်ဆက်တော်မူပါတယ်။ခါမှာမာရကအစဉ်စားတဲ့မာလိလူမာရ မာရောတော့မာမာနပ်ပါပါမာရဆိုတာတေစီသူလို့ဒီလိုရပါတယ်တေစီသူဆိုတတ်တတ်ပြီးတော့တတ်တဲ့ဆက်ရင်လည်းလောက်တာပါပဲသူတို့ကောင်းသိတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီရတော့လည်းသူကအနောက်ချက်ပြေးပါတယ်သူလူတရားလည်းလွတ်တတ်တယ်လူတရားကဂုံတရားလည်းလွတ်တတ်တယ်နောက်ချက်လာပြေးပါတယ် ဉာဏ်နည်းတဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်သူ့ဘက်သားကြီးပဲလို့သူ့နယ်သားကြီးပဲလို့ဒီလိုအများသတ်မှတ်ထားပါတယ်ကွာသူ့နယ်သားတွေကနေပြီးတော့ကိုယ်တော်ကနေတဲ့ရှိရောက်တော်တာကိုသင်နေမှမလိုတော့ဘူးအဲ့ဒါလို့မနတာရှိတယ်လို့ကျန်တာရပါပြပါတယ်တခြားခြားမာရတွေလည်းရှိပါတယ်အဲဒီမာရတွေကကိလေသာမာရပဲရှိပါတယ်ကိလေသာမာရဆိုတာ လောဘဒေါသမောဟအစရှိတဲ့စိတ်ဉာဏ်ကိုရောဉာဏ်ကိုလောဘကိလေသာဒေါသကိလေသာမောဟကိလေသာအဲဒီကိလေသာတွေကိုအလိုလိုက်ပြီးလို့ရှိရင်အဲဒီကိလေသာကြောင့်လည်းတကယ်ရှိတဲ့လူတွေရှိတာပါပဲ။ကြောင့်လည်းအဲဒီကိလေသာတွေကိုလည်းမာရလို့ဆိုပါလား။လူမတည်တော်မှခုံတော့သိအောင်လို့ပြုလုပ်တတ်တယ်။ ဆိုတော့ကြောက်တယ်ကောင်းတယ်ပြောတော့လူဒီအောင်လည်းပြုလုပ်တတ်တယ်လူဒီကုန်လည်းဒီအောင်ပြုလုပ်တတ်တယ်ဒါကြောင့်မလို့ကိလေသာတွေကိုမာရာထဲမှာဆက်ထားတယ်လို့အခုမာနတဆိုတာကတော့အပြင်ကလူသက်ကုန်တတ်တဲ့တတ္တဝါတမျိုးပဲကိုယ်တွေကလောဘဒေါသမောဟကိလေသာတွေကတော့မကင်းတဲ့ပုဂ္ဂိုလ်မကင်းသလား လူကိုလည်းတကယ်တတ်တတ်တယ်ခုံကိုလည်းတကယ်တတ်တတ်တယ်ကိရိတာလိုလိုက်နေဆိုလို့ရှိရင်လူသိက္ခာကြီးကြာပြီးတော့ခုံကြီးဖြေသွားတာပေါ့ဒီလောကမှာဘုရားကရှိရတယ်လို့ကိုလည်းပဲရှိပါတယ်ကိုယ်ဆိုပုံပြီးတော့မရပါဘူးဒါကမာရအခုဒီမာရကတော့မာနတာဆိုရတယ်သူစဉ်းစားပုံကတော့သုရံဗတ္တဟာ ငါတို့ပဲသားပဲဒါပေမဲ့လို့ယခုဘုဒ္ဓဂေါရမကသူ့ရေကိုသွားတယ်သူဟာတရားလာပြီးအယူများကျောင်းလဲသွားနေမလားမသိဘူးအမှန်လေးသိနေသွားပြီဆိုလို့ရှိရင်အယူကျောင်းတတ်တာကိုငါသွားပြီးစုံတိုင်းလဲဥမှာပဲလို့စဉ်းစားပြီးတော့သူကဘုရားရောက်ခံရင်းပြီး သူရဘတ်ကအဲ့ကိုသွားပါလေမနကဉာဏ်လူရဲ့ရှင်းရတဲ့သူတွေထင်အောင်ထင်မှဖြစ်အောင်အမှန်တန်လုပ်တတ်တယ်ဒီလိုဖြစ်အယူသမီးတွေကသူကသိအရှင်လေးတယ်သူပြောလိုက်လို့ရှိရင်ဆရာဆရာမဖြစ်သွားမယ်လို့သူကသင်ထားတယ် ဒါကြောင့်သူကအိကုဏရီတပါးရဲ့တရားနှလုံးသွင်းနေရဌာနမှာသွားသွားပြီးတော့ဟောတယ်။အဲအိကုဏီကအရွယ်လေးရလည်းပဲဖြူလို့တယ်၊ပြုတ်ကလေးရလည်းချောတယ်။ဒါတွေလည်းပဲပြောက်ပွင့်နေပြီလေဆိုတော့လောကမှာဆောင်းရရာနိဗ္ဗာန်ဆိုတာမရှိဘူး။သိရမှာလာနေလို့အကျိုးမရှိဘူး။ အလကားပဲပေါ့ကျိုးလည်းပဲအကျိုးရှိတဲ့ထားအောင်ပေါ့လေအရွယ်လူတို့ကျိုးတော့ခါမှာလောကီအာယုဆောင်ဆုံးခံစားရတယ်။ဘုံဥစ္စာဖြစ်တဲ့ခါကျမှဒီလိုတရားဆရာရတယ်။တရားရတာတွေတွေ့မယ်။အဲဒီလိုဆိုလို့ရှိရင်ဆန္ဒနှမျိုးခံစားရမယ်။အခုတော့ပြင်းပြင်းလေးနဲ့အရွယ်လေးစိတ်ကြီးတဲ့နေရာမှာတရားလာအထုတ်တော့ပထမ ကာဝဆန်းလာလက်လွတ်သွားပြီမပြောစရာပဲစသည်ဟောတယ်ဒီလိုပြောရင်ပြောတာရှိပါလေဒီကတော့ဒီတော့ဒီလိုတရားမျိုးဆိုတာလည်းပဲအိယာမယသိဟန်ရတည်ဆိုတာကြားထိုင်တဲ့တရားတို့ကိုလက်လက်တက်လောက်ဉာဏ်ပညာရှိတဲ့နေတို့မိမတွေရပြန်ဘူးခက်နေနေလေးပေါ့လေ စာကြည့်စိတ်ကြည့်ပြသွားအောင်စိတ်တက်ကြည့်ပြသွားအောင်ပြောတတ်ပါရဲ့အဲ့ဒီစိတ်ကူညီမတွေကအရေသာငါဘာအရေပြညာလို့ခိတိတာတွေကကုန်ခန်းနေတော့လောကရန်တန်ခလေးရှိနေပါပြီမဆုံးပါဘူးရောက်ပြောလည်းပဲမြင့်တယ်မသွားဘူးနေပြောလည်းပဲစိတ်တည်းချမတော်ဘူးအလေအလတ်ပြပြစွာထားနိုင်ရဲ့ လောကရဏခန္ဓာရှိတဲ့စိတ်ဓာတ်တွေဟောဖြစ်ရှိနေပါဘူးအဲတော့ယဟန္တာမကြီးတွေဖြစ်နေတော့တော်လေးလို့ဆိုမှာပါဘူးသူရတာဘာမှအရာမရောက်ပါဘူးအဲ့ဒီဆင်းလောက်မရောက်သေးဘူးဆိုလို့ရှိရင်တော့မာနရဲ့ဖြစ်ရတဲ့စိတ်ကိုပါပြီးတော့ဘောလေတရားတွေလည်းအများကြီးနှောက်ရှက်ဖြစ်တာလေဘုရားလက်ချက်တော်ကာလကလည်းရှိခဲ့ပါတယ် ဒီခုခေတ်ကာလမှာလည်းနေရာအနှံပြားပေါ့ကြားမထုတ်ချင်အောင်စိတ်သက်ဖြစ်ကြသွားအောင်ပြောတတ်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်သူတို့ကပြောပုံကတော့သူတို့ရဲ့ပြောပုံကတော့သတိပဋ္ဌာန်ဆိုတာလူတွေအထုရတာမဟုတ်ဘူးကိလေသာသူပြောတဲ့ကုသိုလ်တွေအထုရတာမဟုတ်ဘူး အရိယာတွေကအထုရတဲ့တရားပဲအစကိဖြစ်မှုကြီးပြောတတ်ကြတယ်သတ္တဗံဆိုတာတရားအထုတ်လို့သတ္တဗံဖြစ်တာမဟုတ်တရားနာလို့သိလို့ရှိရင်သတ္တဗံဖြစ်တယ်စသည်ပေါ့လေအဲ့ဒါကိုပြောတတ်ကြပါလေဒီတော့သွားလေရက်တယ်တိုင်လေကိုယ်ရယ်ဆန်းလေပေါင်းလေပိန်လေစသည်ဖြစ်ပေါ်လေ

ဒိဋ္ဌိလွဲပါတဲ့အယူဆမာနပုဂ္ဂိုလ်ကိုအထင်ကြီးတာမောဟဒိဋ္ဌိမာနအသက်ရှိတဲ့ကိလေသာမာနကိုခုနကသောသောဝိကပြောခဲ့တဲ့အတိုင်းလူကလေးသတ္တကိုယ်လေးသတ္တတဲ့ကိလေသာမာနကဥပ္ပတ်ပြီးတော့ပြောတာလေလို့ဆိုမှာပါပဲဒီလိုပြောကြတဲ့ပုဂ္ဂိုလ်တွေထဲမှာတရားအမထုတ်ရဘူးအထုတ်ရင်မဂ္ဂိုလ်နိဗ္ဗာန် ဝေးသွားတယ်အာမဝေနဲ့မိမိစိတ်ကိုအငြိမ်းစားပြီးထားမှငြိမ်းချမ်းတယ်ဆိုတာပါလေအခုကြည့်လေတရားထာနာသွားတယ်ဆိုရင်သာတော်ချူကြရတာအိတ်ချူကြရတာသာသာရစိတ်ကိုချူကြရတာဆိုင်တဲ့ခါလည်းပဲမခန္ဓာဝိညာဉ်တွေပေါ်တာဖြစ်တဲ့ဒုက္ခရှာတာပဲအပါနေလို့ရှိရင်ဒါတွေဒီဟာတွေဘာမှမရှိဘူးဆိုတာပါလေယုတ်တိယုတ်တာနဲ့ပြောတတ်သေးတယ် တရားမထုတ်ဖို့ပိတ်ကျင်ပြောဆိုတဲ့သူတွေကဆိုဆုံးမှာပဲပုံမာရကလည်းတစ်ခါတရားမှရှိရင်ကျုံမှာအခုမရတရှိကအဲ့ဒီလိုလူသားတွေကဝင်အနည်းဆုံးဟိုလည်းကြောက်ဆက်ကောင်းပါလားမာနအလိုနဲ့ဆက်ဆဲပဲသူတို့ကြိုက်နေပါလေအခုပြောခဲ့တဲ့အတိုင်းပါလေအဲ့ဒီလို မာနကဖြစ်အောင်ဖြစ်မဖြစ်အောင်လုံးလေးလုံးတာရှိတဲ့အတွက်ဘုရားသင်ခံစည်းပြီးတော့သုရမထအိမ်ကိုသွားတော့သုရမထကဘုရားစစ်ဖြစ်မှတ်တဲ့အတွက်ပေါ့လေဘာကိစ္စရှိလို့ကြွလာပါလေဆိုတော့စဉ်းစားရဒီစဉ်းစားပြီးတော့ မာနကိုဝေးရပေါ့။ဒါပြီးတော့တရားသူမာနတယ်ရှိကတော့တယ်။ယုတိပါလဲရှိခိုးပြီးတော့ဒီလိုဝေးချောက်တယ်။သက်တော်ဗျာသက်တော်ဗျာယခုပဲအိမ်ကဆော်တော်တယ်။ယခုပြန်သွားလာတယ်။ဘာကြောင့်ရှိပါသလဲလို့မေးချောက်တဲ့အခါဒီလိုလက်ဆောင်ဘုရားက ဒီလိုထရေးတဲ့သိရကတရားဟောတဲ့ကာလကမစင်ရင်ပဲတဲ့ခန္ဓာ၅ပါးအကုန်လုံးပေါ့လေမမြင်ရတွေကြီးပဲသိရတာတွေကြီးပဲအတ္တဗန္ဒသူပါဠိဘာသာဖြစ်တဲ့တရားတွေကြီးပဲလို့ဟောခဲ့တယ်အဲ့ဒီတိုင်းတော့လည်းမဟုတ်တတ်သေးဘူးတဲ့တချို့ခန္ဓာများကတော့အိဋ္ဌမြေတာရှိတယ်တဲ့ဒုက္ခခန္ဓာရှိတယ်တဲ့တတ္တရ အဲတည်မြဲနေတာရှိတဲ့ဒိဋ္ဌတုဝသတ္တသသရဝတိကလည်းကြောက်ပြန်ဆက်နေတဲ့ရှိပြီးတော့ရဲတယ်ခိုင်တယ်အပြင်သာဝရတည်နေတယ်ဆိုတော့အဲ့ဒီလိုအဖြစ်သေးကြီးတည်မြဲလို့ကြံလာခဲ့တယ်လို့ဘုရားရောက်ဆောင်ထားတဲ့မာနကပြောတယ်တကယ်တရားရည်နဲ့အထုထတဲ့ပုဂ္ဂိုလ်ဆိုရင်ယုတ်တိယုတ်တာတွေဒီတရားမျိုးပြောလို့ရှိရင်ဘယ်လိုသဘောထားလဲဆိုတာ စိတ်စားကြည့်ပေါ့ဒီကဆုံးမဆုံးကြပါလိမ့်စဉ်းစားကြည့်ပေါ့သူရပတ်ထအယူဆနဲ့အေးရအယူဆအဲ့လိုခွာခြားတယ်ဆိုတာလည်းပဲစဉ်းစားကြည့်ပေါ့ဒီကိုယ်နဲ့တက်ပြီးတော့လည်းကြီးပေါ်တဲ့အာယုလေးတွေပေါ်တဲ့မှာရှင်းလိုက်ရှင်းဆက်လို့ဆိုတဲ့မျိုးရှိလို့ဖြစ်ပေါ်ပြီးတော့ခွတ်ကြောက်တာကိုဖြစ်လိုက်ပြလိုက်တဲ့ အာဂိအဖြစ်ဆက်ကြောင်းရတာကိုအေးအေးနဲ့ကိုဆုံးပုံပေါ်လေဒါလေးတွေ့နေပြီပဲပြစ်တတ်တဲ့အရာဟာကောင်းခြင်းနဲ့ဖြစ်ဘူးမကောင်းခြင်းနဲ့ဒုက္ခခြင်းနဲ့ဖြစ်တာပဲကိုကဖြစ်စီခြင်းနဲ့အတ္တကြောင့်ဖြစ်တာမဟုတ်ဘူးကိုကမဖြစ်စီခြင်းနဲ့အတ္တကြောင့်လည်းပဲမဖြစ်တာလည်းမဟုတ်ဘူးအကြောင်းတိုက်ဆိုင်ဖြစ်ပါဒီပဲဒီထဲမှာအလိုတိုင်းဖြစ်နေတဲ့အတ္တကမပါဘူးဆိုတာပေါ့လေသူသဘောတိုက်ဖြစ်နေတယ်ဆိုတာ အားထုတ်ရင်တော်တော်လေးရည်လည်းရှိရပဲကောင်းကောင်းသဘောပေါက်နိုင်ပါတယ်ဒီတော့ယုံနာတရားတွေဟာမြဲတယ်ခိုင်တယ်အရှင်သာဝရကြီးနေတယ်ဆိုတာဟာကောင်းကောင်းသဘောပေါက်နိုင်တယ်ဒီလိုဒီလိုမှတ်ထားဘယ်လိုသဘောထားတယ်ဆိုတော့စိတ်ကြီးလတ်ဆောင်ကြည့်ပါဘုရားမြတ်စွာဘုရားကိုယ်တော်ကြီးတွေက သမ္မာသမုဒ္ဒကုံလို့ဆိုတာရှိပါတယ်သမ္မာသမုဒ္ဒလူရတော့ဘုရားပါပဲသိကြရည်မှန်ရကိုအကုန်လုံးမကြရအောင်သိတော်မူလေလို့ဆိုပါတယ်သိရင်လည်းမရှိရင်မသိရဘူးဘုရားပြဆောင်မရှိဘူးမသိလို့လည်းဆိုတော့ မသိဘူးကိုယ်ဘုံဘမပြတ်သားမှုမောဟအပါဝင်ဉာဏ်ရှိရမှာလည်းအဲဒါတည်းနဲ့အကုန်လုံးအပြည့်ရှင်းလိုက်ဘာရှိတာလဲမရှိတော့ဘူးသူတို့ဖြစ်သူမှန်တရားပေါ်မှာသူဘုံဘမပြတ်သားတဲ့တုံးဟုတ်မသိဟုတ်ဒီမှာဟုတ်အဝိဇ္ဇာတခါလည်းအပြည့်ရှင်းလိုက်တယ်ဒီတန်တော့အဲ့ဒီအဝိဇ္ဇာကြီးရှင်းလိုက်တယ်ဆိုတဲ့ကောကအသိကြရမှာလည်းအကုန်လုံးရှင်းပြီးတော့တာပါ အဲ့ဒီလိုကြည့်ရပါသစုံတယောက်ရဲ့အကိုကြီးလီလာသိစေအရာဒီတာဟုတ်ဘူးသံဗုဒ္ဓကိုယ်တိုင်ကြည့်တာလို့ဆိုပါတယ်ဒါပြီးတော့တရားစီကြောင့်ဓမ္မစိတ်ရဲ့ပါရမီကောင်းတွေကိုသိမြင်ပြီးတော့ကဘာနဲ့ရှိရပါလိမ့်စိတ်ကြကြပါရမီရှိကြတာပါရမီကြီးကြီးဆုံးရင့်ကျက်လို့နောက်ဆုံးပါရမီအရှိဟောလဲ ကိုယ်တိုင်တရားချလို့ကိုယ်တိုင်သိတာတွေရောသမုဒ္ဒခေါ်ပါတယ်သိတယ်ဆိုတာလည်းပဲတရားကသိနေတာတည်းကိုယ်ကသိတာတည်းဒီလိုမဟုတ်ဘူးအခုကလည်းတချို့ပုဂ္ဂိုလ်တွေကတော့သိနေတာကတည်းကိုယ်ကသိတာကတော့ပုံတခြားစီပဲကိုယ်ရဲ့ပိုင်လို့မဟုတ်ဘူးဖြစ်ရှိတော့ဖြစ်ရှိတဲ့အတိုင်းဒုက္ခသစ္စာဒုက္ခသစ္စာဒီကဖြစ်ကြောင်းဒုက္ခဖြစ်ကြောင်း တကယ်ချုပ်လေးနဲ့လိမ့်မှရှိတယ်ဆိုတော့လည်းတကယ်ရှိတယ်အဲချုပ်လေးနဲ့လိမ့်မှလို့ရောက်တော့အကျင့်ကောင်းဆိုတာရှိတယ်ရှိရှိတိုင်းရှိတယ်ဘယ်လိုလဲဆိုတော့ရှိအဲဒါသမ္မာခေါ်ရတယ်သမ္မာဗုဒ္ဓခေါ်ရတယ်သမ္ဗုဒ္ဓကိုယ်တိုင်ပါရမီအရှင်ဟောနေသိတာသိတဲ့ခါကျမှလည်းအလွဲချော်ကြည့်မှန်ကန်စွာသိရတဲ့အဲအာရုံပေါက်လို့တပည့်ရှိရဲ့သမ္မာသမ္ဗုဒ္ဓသိစရာဒီမှန်ရကို ဘာအထင်ရှားမရှိပါဘူးကိုယ်တိုင်မှန်ကန်စွာသိရင်တော့ဘုရားလို့ဒီလိုဆိုလိုပါတယ်ဆိုလည်းမြတ်စွာဘုရားကယုံနဲ့တရားရဲ့အချို့တော့မြဲအမြဲအချို့တော့သိရတချို့တော့အနတ္တတချို့ကတော့မြဲတယ်ခိုင်တယ်ဒါတော့ရှိတယ်ဆိုတာတစ်ခါဟောနိုင်ပါတော့မလားသံဃာ့ဘုရားဘုံတော်ရဲ့သဘာဝထားတဲ့ပုဂ္ဂိုလ်ရဆိုလို့ရှိရင်ကောင်းလာတယ် သူတ္တရမရဟာပြည့်စုံရောဟောကြတဲ့အတိုင်းဤပြည့်လို့ကိုယ်ရဲ့စိတ်ရှိတဲ့အခါမှာကျုံလာလေကျုံလာချောင်းကျုံသက်ပုံလေးဖြစ်ပေါ်ပြီးတော့ကိုယ်ကြောက်သွားပုံလေးပေါ်လိုက်ကြောက်လို့ရှင်းပုံလေးသူပတ်တိုက်ဖြစ်ပုံလေးသူဝတ္တနာဉာဏ်လေးစပြီးတော့ဖြည်းဖြည်းဖြစ်သွားတာတောင်းလေးလို့ဆိုရပေမဲ့လည်းရတဲ့တဲ့ပုဂ္ဂိုလ်ဆိုတော့သိရှိနေတယ်ဒီမှာအနိဒာနိဗ္ဗာန်ကိုလည်းပဲတွေ့ကြသိရှိနေတာပဲ အဲ့တော့ဒီလိုကိုယ်ရဲ့ဉာဏ်မြင့်တဲ့ပုဂ္ဂိုလ်ကိုလင်လို့ရပါမလားခန္ဓာတရားရဲ့ဒီဝါနိစ္စဒုက္ခနဲ့ဒီဝါတော့ပြောင်းရဆက်ရပဲဆိုတာလင်လို့ရပါမလားဒီတော့ဘာသာဝေလို့အခုခေတ်ပုဂ္ဂိုလ်ကြီးလည်းအတုလို့ရှိအတုထားလို့ရှိလင်လို့ရပါမလားစဉ်းစားကြည့်ပါဦးဒီချက်ပါသူတော်ဘာသာစဉ်းစားဖို့လေးဟာမသားကြရည်ယူကြလဲအမှန်ကောက်ပါလား ဒီတော့သုတပတ်ထားကဒီစကားအဆုံးကလေးတဲ့စကားပဲဘုရားမြတ်စွာဟာဘုသူသမသိရင်ပဲပြောဆိုလို့မရှိဘူးအဖြစ်တမမာနဆိုတာမြတ်စွာဘုရားရဲ့ဆိုင်ရင်ပဲကြည့်လိရှိတယ်လို့ပြောတယ်ဒီဟာမာနပဲပြရမှာပဲလို့ဆိုပြီးတော့သင်ဟာမာနမဟုတ်လားလို့ ပြေးလိုက်တဲ့အခါဗမာနာကထုတ်ပါတယ်လို့ကိုခံပြောဆိုပါတယ်ဒီတော့ပဋ္ဌာကလည်းပဲတကယ်အတိရှိတဲ့အရိယာဖြစ်သွားတော့ဒီလိုပဲပြေးလိုက်တာပါပဲအဖြစ်တပတ်ပဋ္ဌာကလည်းပဲလောက်ဆုံးသူလောက်ကိုခံရတာပါပဲအမျိုးမျိုးကိုဆက်ပါပြီးတော့သူရညာနေတဲ့ပုဂ္ဂိုလ်ဖြစ်နေတယ်တော့ဒီလိုမျိုးပြေးလိုက်တဲ့အခါမှာထုတ်ပါတယ်လို့ခံရတော့ နည်းနည်းရှောက်ခြင်းတဲ့သဘောတော့ရှိတာပေါ့ဒီခုကလာလူတွေကတော့လင်ညာနေတယ်ပဲသူတို့နေတဲ့အခါသူကရမှန်နေရောပေါ့လေနေတဲ့ပုဂ္ဂိုလ်ကဒုက္ခပြောင်းပေးတယ်လို့ရှိတတ်ပါတယ်ဆိုဒီခုဖြစ်ဒီများကိုအမျိုးမျိုးလက်စားပြီးတော့ဒုက္ခပြတတ်တဲ့ပုဂ္ဂိုလ်တွေဒီလိုတည်းသို့မေးလို့ဟုတ်တလားလို့ရှိရင်မာနလို့ဟုတ်ပါတယ်လို့ဆံပေါ်ရတယ်သိကောင်းပါပဲလေဘုန်းကြီးတို့စဉ်းစားမိပါတယ် ဒီတော့တဏ္ဍပတ္တကအရှိမနာတင်းလိုမနာတွေတရားတစ်ထောင်လာပြီးတော့လုပ်ပြီလေလို့ငါရဲ့ယူကြည်မှုသတ္တတရားကိုတော့မလုရှားနိုင်ဘူးလို့မှတ်ထားပါသာဝတ်ဘုရားမြတ်စွာဘုရားကအလုံးစုံရဲ့သင်္ခါရတရားတွေဟာအနိစ္စအမြဲတည်းတရားတွေကြီးပဲလို့ခေါ်ထားတယ်ငါကိုယ်တိုင်လည်းအားလုံးမမြဲဘူးလို့ ရှိနေရတာဒီလေတဲ့ဒီဟာကအိမ်မှာလာမနေပါနဲ့ချစ်ချစ်ဆက်သွားပါလို့လက်ချောက်တီးပြီးတော့နေလိုက်တယ်အဲဒါဟာနိစ္စဒုရအနတ္တအတိအမြင်လေးမဉာဏ်ဖြစ်ထိုင်နေနေလို့ပဲဆိုတာပါလို့အရိယာမဉာဏ်နဲ့မထိုင်နေသေးတဲ့သူတို့ရှိရင် ဓာတ်ကိုယ်တိုင်ကလာပြီးတော့မြင်တယ်ဆိုတော့ကျေဖို့ဖြစ်ပါလိမ့်မယ်ယုထုမှာကျရပဋ္ဌဘုရားဘုံမှာယုံကြည်ပါတာတရားဘုံမှာယုံကြည်ပါတာဘ누구ကမှယုံကြည်ပါလို့တိုက်တွန်းရတယ်မပါပါဘူးသူကိုယ်တရားအထုတ်တော့တရားသဘောလေးတွေဟောလေမြင်သွားတာအထုတ်တာမှာစိတ်ကြည်ကြည် ဒီရာလေးတွေကိုယ်တိုင်ပြီးသွားတာယုံနာကွဲတာတွေကိုယ်တိုင်ပြီးတာယုံနာကြောင့်ကျိုးဆက်ပုံတွေကိုယ်တိုင်ပြီးတာကြောင့်ကျိုးဆက်တွေကမျက်စိရဲ့သဘောပဲဆိုတာကိုယ်တိုင်ပြီးသွားတာကိုယ်တိုင်ပြီးသွားတဲ့ပုဂ္ဂိုလ်ပဲလေးလေးရလို့ရတော့မလဲအဲလောက်ဆုံးဖြစ်လို့စာရေးတာကိုရရလို့ကိုယ်ရလည်းမျောဖို့ရှိသွားတာတတိတိရဲ့ရှင်ကစပြီးတော့အဝိစ္စအတာရဆိုတာဉာဏ်ဖြင့်စိတ်ဝင်ပြီးတော့ မတုံစလုံးကိုလည်းယုံကြည်တာတဲ့ဘယ်သူကဖြစ်ဖြစ်မပြည့်ပြည့်နိုင်တဲ့သတ္တတရားမျိုးမုဒ္ဒပတာနာမိုက်မိုက်ခံကအရာစီညူတာယုံကြည်တာမဟုတ်ဘူးသိလိုက်လို့ဆိုလို့ရှိရင်တော့ blind faith မဟုတ်ဘူးသိဉာဏ်နဲ့ယုံကြည်တာအဲ့ဒါပဲဖြစ်ဖို့စိတ်ရည်ကြည်ပါလေတရားထုတ်လို့တရားမြင်တော့ပါမယ် သမပတ္တနောမပတ္တိသာဝတိတရားမြည်ဒီကငါဖျားမြည်ဒီပဲဒီစကားပြောပြန်ကြလိုက်လို့ရှိရင်အခုလိုလက်ရှိအားထုတ်ပြီးတော့တရားပမြင်သူဟာငါဖျားလည်းမမြင်ဘူးကြောင်းတော်ကားလို့ပြောတယ်ဟောတယ်ဟုတ်ပါဘူးဒီလိုလူကြီးဒီပေါင်း1500ကျော်လောက်ကဘုရားသောသောဘင်းကပြောခဲ့တဲ့အတိုင်းသမဏဝုဒ္ဓဂုံတော်နဲ့ပြည်စုံတဲ့မြတ်စွာဘုရားဟုတ်မဟုတ်ဆရာဟောတယ်ဉာဏ်နဲ့ယုံကြည်ဖို့ရ သူစိတ်ကြထားတဲ့တရားကအထုကြီးအထုကြီးရဲ့ခိရိတာတွေနည်းနည်းကစပြီးတော့ဒီသာသာရင်းပြီးတော့တကယ်အရေးကသိပြီဆိုလို့ရှိရင်တရားမြင်ပြီပေါ့တရားမြင်လို့ရှိရင်ဘုရားမြင်ပြီပေါ့ဒီကတ္တဝါလေးပညာရှင်တွေကမိရဲ့လုံသားတဲ့ပါပေါ့လေအိမ်တော်တော့တရားစီဒီလည်းပဲစီသဝိသရှိသွားပြီစီသဝိသစီဒီဟာ ရှင်းသားတဲ့သဘောမျိုးဖြစ်နေတော့တရားရှင်းသားလို့ရှိရင်ဘုရားလည်းပဲရှင်းသားလို့ဖြစ်သွားတာပဲဒီနည်းနဲ့ပဲသက်တော်ထင်ရှားဘုရားဆိုတာလည်းပဲတရားအမြင်နဲ့ဖူးတူလို့ရပါမှာပါပဲအခုအခြားခြားကျမ်းစာတွေကပြောပါတယ်လူပိဗုဒ္ဓလူပိဗုဒ္ဓလို့ပြောပါတယ်သက်ရှင်ဘုရားသူတို့ရည်ချင်းကတော့ဘယ်လိုပြောတယ်ဆိုတာတော့သူတို့ဘာသာသူတို့အကြည့်ဆုံးနေမှာပါပဲသူတို့ခြေရဘာသာပါတော့လူပိဗုဒ္ဓဆိုတာ တရားအားထုတ်လို့တရားနှလုံးသားထဲမှာရောက်သွားပြီဆိုလို့ရှိရင်တရားရှင်းတဲ့သဘောမျိုးဖြစ်တော့ပါပြီ။တရားရသွားပြီလို့ဒီတရားကမြဲသွားပြီ။ခိုင်သွားပြီ။သာဝရတည်သွားပြီ။မြဲတယ်ခိုင်တယ်သာဝရတည်တယ်ဆိုရင်ဒါရှင်းတဲ့သဘောပဲ။တရားရှင်းတဲ့တော့ဘုရားလည်းရှင်းတဲ့သဘောမျိုးဖြစ်တော့တာပဲ။ရှင်းလာတာဟုတ်ခဲ့တဲ့အတိုင်းပေါ့။ ကြောက်ရွံ့ွယ်သွားတဲ့ခါမှာသစ္စာဝတ္တမလို့အကျိုးဖြစ်လို့ရှိနေတဲ့လမ်းစဉ်ချင်းဓမ္မဆိုလို့ရှိတယ်။အဲဒီဓမ္မဝိနည်းကငါပြွယ်သွားတဲ့ခါမှာတင်တို့ရဲ့လမ်းညွှန်စရာဖြစ်လိမ့်မယ်လို့ဆိုထားတယ်။အဲတော့ဘုရားမိန့်မှာသွားတဲ့အတိုင်းဟောတယ်။ဓမ္မဝိနည်းဆိုတာဟာအခုအထိဘုရားရာမှာတည်ပြီးတော့ဆုံးမနေသေးသလားဆရာတော် ကိုယ်လည်းဥစ္စာကြည့်ရဝေရာအတွက်ပေါ်ပြီးသင်ကြတဲ့အချိန်ကြည့်လို့ရှင်းလာတော့တယ်ဒီအထုံလို့ပေါ်ကိုယ်ပဲကြည့်ကိုယ်တိုင်းအတီးရဲ့သုံးဆက်ချက်ဆက်ရမယ်ဒီမှာတော့လေဒီနေ့ဒီနိုင်ကြည့်တော့ဖြစ်တော့ဒါလည်းပဲတွေ့ကြပါဦး